ဒီနေ့အလှရှင်များ1362ခုနှစ်တော်တလင်းတော်တလင်းလာပြီးကျော်၈ရက်ဥပုံနေ့အာယုံစွန်းတဲ့အဖျော်ကြီးလှရှင်ကဥအောင်သိဒုခင်ကီမိသားစုနေစွန်းလှရှင်ကဥခိုင်စိုးဒေါ်ပီတိနုဥခိုင်စိုးဒေါ်ပီတိနုတို့ကထင်းအတွက်9000နောက်ပြီးတော့ ပညာရေးဒေသပင်အတွက်1000ဆရာတော်နဝကမ္မက9000အောင်လှူရှင်တန်တော်ရမြတ်ဆုံးဆရာတော်သင်အတွက်အလှူရှင်တွေဘူကြီးဘူမူကြီးလာဝင်တော်မြတ်များရင်မိသားစု9000ဥပါစေတော်ငိမ့်3000အဲလှူရှင်ဒီနေ့တရားနဲ့ဟောပေးမယ် 1362ခုနှစ်တော်သလင်းလာပြီးကျော်၈ရက်ဥပုံနေတဲ့ဒါနာကုသနဲ့ဆက်စားပြီးတော့ခါအားလျော်စွာဟောပြီးတော့တရားတော်ဟောနေတာပါပဲပူပြီးတော့ဒါနာကုသအကြောင်းပုံနားလည်လောင်ပြီးတော့နောက်ထပ်တဒါ၄မျိုးအကြောင်းပြောပြမယ်တဒါတရားဆိုတာလူတိုင်းဘုရားဘာသာမြန်မာလူမျိုးများ နှုတ်ဖြားမှာလွယ်ကူစွာပြောဆိုနေတဲ့စကားပါပဲတရားတရားတတ္တာဆိုတာပါဠိလိုပေါ့မြန်မာလိုပြန်တော့ယုံကြည်ခြင်းလို့ခေါ်တယ်တရားတရားရဲ့လက္ခဏာကဘာနဲ့ဥပမာတူတယ်လဲလို့ဆိုရင်နောက်ကျုပ်နေတဲ့ရေကန်အแทကိုမနှောမရဗရမယလုံးကြီးထက်လိုက်တဲ့အခါမှာ အနယ်တွေဝုန်းပြီးတော့ကြည်လင်ပြီးဖြစ်ပေါ်လာတဲ့ရေနဲ့ဥပမာတူတယ်တဏ္ဍတရားရဲ့လက္ခဏာရေတွေကဘလောက်ပဲနောက်ကျနေစေကမူမနှောမရဗုဒ္ဓမြတ်လုံးကြီးကိုထိုက်လိုက်မယ်ဆိုရင်ချက်ချင်းပဲအခဏချင်းမှာပဲအရေတွေအနယ်တွေကထိုင်ပြီးတော့အငင်းကြီးတွေအောက်မှာထိုင်ပြီးတော့အရေကြီးပေါ်တက်လာတာပါပဲကြည်လင်ပြီးဖြစ်ပေါ်လာတယ် အဲ့ဒီဥပမာနိတူပဲလေတရားတရားရှိကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများမှာလည်းပဲလှူဒန်းလိုတဲ့တရားတရားဖြစ်ပေါ်လာတဲ့အခါမှာဖြစ်စေဥပိုလ်တရင်သီလစသည်လိုတဲ့တရားတရားဖြစ်လာတဲ့အခါမှာဖြစ်စေဘောနာတရားပွားများအထုလို့တဲ့တရားတရားဖြစ်ပေါ်လာတဲ့အခါမှာဖြစ်စေအခြားခြားဘာသာရေးသာသနာရေးလူမှုရေးစသည်မှာကူညီပါဝင်လိုတဲ့လှူဒန်းလိုတဲ့အခါမှာဖြစ်စေတရားတရားဖြစ်ပေါ်လာပြီဆိုရင်တဲ့ အကြောင်းအလျောက်စွာဖြစ်ပေါ်လာတတ်တဲ့လောဘဒေါသမောဟစရှိတဲ့ကိလေသာအငြင်းအကြီးများဟာအနေထိုင်ပြီးတော့သွားတယ်အဲ့ဒီကိလေသာအနေထိုင်ပြီးသွားပြီးတော့မိမိရဲ့စိတ်ကြည်လင်လာတဲ့သဘောတရားဟာတရားတရားရဲ့လက္ခဏာပဲတရားတရားဟာနိဗ္ဗာန်ကိုသွားတဲ့နေရာမှာအဖို့နဲ့တူတယ်နိဗ္ဗာန်ကိုသွားတဲ့နေရာအဖို့နဲ့တူတယ် တရားတရားတူတဲ့သွားလို့မရဘူးတရားရဲ့အပါဝင်တရားတရားကို ထိတ်ကော်ပိတ်တဲ့ပညာဆိုတာလူတယ်ဒါကြောင့်မို့နိဗ္ဗာန်ကိုသွားတဲ့နေရာမှာတရားတရားကအဖော်နဲ့တူတယ်ပညာကဆရာနဲ့တူတယ်တရားတရားကြီးတက်တက်ဆိုရှင်မကြည်ညိုတည်တဲ့နေရာမှာလဲသွားပြီးတော့ကြည်ညိုနေတတ်တယ်ဒါကြောင့်မို့တရား၄မျိုးဘုရားဟောတော်မူတယ်တရား၄မျိုးရှိတယ်မှန်းသဖို့ အာဂမနိယတတာအဓိကမတတာဩကာပနတတာပါဒဒတတာဆိုတဲ့ဒါလေးမျိုးရှိတယ်အာဂမနိယတတာဆိုတာဟာဖယားအလောင်းတော်များဖယားစုကိုပန်တော်မူတဲ့အချိန်ကစပြီးတော့သမ္မာသမ္ဗုဒ္ဓဖယားဖြစ်တော်မူတဲ့အထိလုံးဝပြည့်စည်ခြင်းမရှိဘဲနဲ့တည်မြဲတဲ့တရားကိုအာဂမနိယတရားလို့ခေါ်တယ်။ဘုရားလောင်းတော်မြတ်သူဒိဋ္ဌံတော်မူတဲ့အတိုင်း တတ္တဝါတွေကိုငါကဲတင်မယ်ဖျက်ဖြူကိုငါယူမယ်လို့သမ္မာသမ္ဗုဒ္ဓဖျက်စုကိုစွထုပန်တဲ့အချိန်ခါကာလကစပြီးတော့သမ္မာသမ္ဗုဒ္ဓဖျက်ဖြစ်တော်မူတဲ့အထီးယုံကြည်ခဲ့တရားတရားဟာဘယ်တော့မှမပြတ်ဘူးအဲ့ဒါလောက်ထိကဘေကဘာသင်္ခိနန္ဒခိုင်မြင့်လာတဲ့သစ္စာဒိဋ္ဌာနဲ့တွဲလာတဲ့တရားမျိုးကို အဓိကမတရာလို့ခေါ်တယ်ဒုတိယတရာကအာဂမနိယတရာလို့ခေါ်တယ်ဒုတိယတရာကအဓိကမတရာအဓိကမတရာဆိုတာကသောတာပတိမညဘုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အချိန်ကစပြီးတော့ခိုင်မြဲတဲ့တရာကိုအဓိကမတရာလို့ခေါ်တယ်သောတာပန်ပုဂ္ဂိုလ်ဟာငါးပါးသီလလုံခြုံတယ်ဆိုတာလူတိုင်းသိတယ်ကြားဘူးတယ်သူတော်ဘာအသက်ကိုသာလို့တဲ့စိတ်မရှိ သားဖို့လည်းသူတို့ဘာကိုဘယ်တော့မှမတိုက်တွန်းသူတို့ဘာပစ္စည်းကိုမတရားလူရင်းတဲ့စိတ်လည်းမရှိသူတို့ဘာကိုလည်းဘယ်တော့မှမတိုက်တွန်းအဲ့ဒါလို့ခိုင်မြဲသွားတဲ့ဖရာတရားသံဃာယတနာသုံးပါးပေါ်မှာမမိတ်မသုတ်တကက်ကိုခိုင်မြဲပြီးတော့ဟိုးနိဗ္ဗာန်ရတဲ့ကာလအထိယဟန္တာပြည့်နိဗ္ဗာန်ဝင်ကာလအထိဘဝတန်တရားမှာဘလောက်ပင်ကြာပြီးတော့กินလဲနေစရာကမှုกินလဲရစရာမှုဘယ်တော့မှမပြည့်ဘူး မိစ္ဆာဒိဋ္ဌိလူမျိုးမှာခရစ်ယာန်လူမျိုးတွေမှာသွားပြီးတော့လူဖြစ်ရညတော့လည်းပဲဘဝဒီမှာလူဖြစ်ရညတော့လည်းပဲယတနာသုံးပါကြီးညိုတဲ့သရတရားဘရောမှမပြတ်တော့ဘူးအဲ့သရမျိုးကိုအဓိကမသရဟုတ်တယ်ဘုရားလောင်းတော်များမှာဖြစ်တဲ့သရများကအာဂမနိယသရအရိယာများမှာဖြစ်တဲ့သရများကအဓိကမသရလို့ခေါ်တယ်တတိယကဩကပနတရာဩကပနတရာဆိုဉာဏ်နဲ့သိဝင်ပြီးတော့ကြီးညိုတာ ဖះဆိုတာတကယ်ရှိတယ်။တန်တရားဝတ္ထုခမလွန်မြောက်ကြောင်းတရားဆိုတာတကယ်ရှိတယ်။ဖះရဲ့ဆိုးမဩဝါဒခံယူပြီးတော့အရိယသံဃာတော်တပိသတိဆိုတာတကယ်ရှိတယ်လို့။ညာနဲ့သက်ဝင်ယုံကြည်ပြီးတော့မမှိတ်မတုံမတုံမလို့ယုံကြည်တဲ့တရားမျိုးကိုဩကပနတရားလို့ခေါ်တယ်။အခြားခြားစัจကျင်ပဲပုဂ္ဂိုလ်တွေကယတနာသုံးပါးနဲ့ပတ်သက်ပြီးတော့မကြည်ညိုဖို့ ပြောစေကမှုသူ့အနေနဲ့ကတော့ကြည်ညိုမြဲကြည်ညိုနေတာပါပဲဘယ်တော့မှကြည်ညိုမပြတ်ဘူးကျမ်းဂန်မှာထုတ်ပြတာကအဇတတမင်းဟာပထမသံဃာယတနာပြင်တော်မူတာအဇတတမင်းပဲဘုရားကဟာအဇတတမင်းအဇတတမင်းများပုထုဇဉ်ထဲမှာအဇတတမင်းလို့တရားတရားခိုင်မြဲသူဘယ်သူမှမရှိဘူးတဲ့အဲ့ဒါလို့ခိုင်မြဲတဲ့တရားတရားမျိုးကိုဩကပနတရားလို့ခေါ်တယ်ညာနဲ့သက်ဝင်ပြီးတော့ ယုံကြည်တဲ့တရားတရားမျိုးတဲ့တတ္တပဖြစ်မဲ့ပုဂ္ဂိုလ်ပဲဆရာကိုယ်ကွယ်မှားလို့အဖေကိုသားတဲ့အကုသိုလ်ကံကြသူကတရားမရဘဲနဲ့ငရဲရုံသွားတာအစတသမင်ဒါပဲလည်းပဲကံအားလျော်စွာသာသနာတော်ကြည်ညိုတဲ့တရားတရားသူမှလည်းပါလာတဲ့အတွက်ကြောင့်မို့ပထမသံဃာယနာတင်တော်မူတဲ့ခါမှာအစတသမင်ပစ္စည်းလေးပါးတရားကပဲခံပြီးတော့သံဃာယနာတင်တော်မူတဲ့အဲ့ဒါလို့ ပုထုဇဉ်ပညာသောလည်းပဲမတုံမလုံးသက်ဝေယုံကြည်တဲ့ဉာဏ်နဲ့ရှင်တွဲပြီးယုံကြည်တဲ့တရားတရားမျိုးကိုဩကပနာတရားလို့ခေါ်တယ်။ဒါသိရေးကြည့်တဲ့ပုထုဇဉ်များမှာဖြစ်တဲ့တရား။နောက်ဆုံးတရားကပတ္တဒတရားဉာဏ်မပါဘဲနဲ့သူ့လိုကိုယ်လိုယုံကြည်ရတဲ့တရားမျိုးဉာဏ်မပါဘဲနဲ့ယုံကြည်တဲ့တရားမျိုးကိုပတ္တဒတရားလို့ခေါ်တယ်။ကြံ့ကံများမှာတော့ခလေးလေးများယုံကြည်သလိုခလေးလေးတွေကိုမိဘများကနေပြီးတော့သင်သားတယ်။ကဲဘုန်းကြီးတွေဆွန့်ခံလိုက်ဟဲ့ဆွန့်လှူဟဲ့ အဆုံးလှူရတယ်မိဘများရဲ့အမှုအရာကိုကြည့်ပြီးတော့ကလေးလေးကကြည်ညိုနေတယ်မိမိတို့အိမ်ကြွလာတဲ့သံဃာတော်များကြောင်းခေါ်တဲ့အခါမှာကြည်ညိုတာအဲ့လိုကလေးလေးရဲ့ကလေးလေးတွေမှာတော့တရားတရားတော်ရှိတယ်သူကညံမရှိဘူးဒီကုသိုလ်ဟာမညံဖုန်ညောင်နိဗ္ဗာန်ကိုရစေတယ်ဆိုသူကညံမသိဘူးညံမရှိဘူးကလေးလေးများကြည်ညိုသလိုကြည်ညိုတဲ့တရားမျိုးကိုပတ္တဓာတရားလို့ခေါ်တယ်ညံမပါတဲ့တရားအဲ့တရား၄မျိုးရှိတယ်ဒါကြောင့်တရားတရားဟာ ကုသိုလ်ရဲ့ပင်မအကြောင်းရင်းပဲကုသိုလ်ဖြစ်ဖို့ရန်ပင်မအကြောင်းရင်းမူလဗုဒ္ဓတရားအကြောင်းဟာတရားတရားပဲတရားတရားမရှိရင်ဒါနာကုသိုလ်ဆိုတာလည်းမဖြစ်နိုင်ဘူးသီလကုသိုလ်ဆိုတာလည်းမဖြစ်နိုင်ဘူးဘာဝနာကုသိုလ်ဆိုတာလည်းမဖြစ်နိုင်ဘူးတဲ့ကုသိုလ်ဖြစ်ခြင်းတရားအကြောင်းဟာမူလအကြောင်းဟာတရားတရားပဲကိုယ့်ကိုယ်ပြန်တွေးရင်ပြီးနိုင်တယ်လေတရားဘာဖြစ်လို့နော် ဒါနကုသိုလ်တို့ဖြစ်ရတယ်လဲဘာဖြစ်လို့သီလကုသိုလ်ဖြစ်ရတယ်ဘာဖြစ်လို့ဘာဝနာကုသိုလ်ဖြစ်ရတယ်ဘာဖြစ်လို့သာသနာရေးနဲ့စပြီးတော့တို့လုတ်ကင်ကြရတယ်ဆိုတာကိုကိုစိတ်ကိုပြန်စည်းစစ်လိုက်ရင်ဒါသိတယ်ကောင်ဒါတရားတရားပဲဒါကြောင့်မြတ်စွာဘုရားရှင်အလောင်းတော်မြတ်သီဝိမင်းကြီးဖြစ်တော်မူစဉ်ကာလတုန်းကဖြစ်ပေါ်လာတရားတရားအလောင်းတော်မြတ်သီဝိမင်းကြီးဟာ စိတ်ရှုယတနာလယာကိုက်ကျွန်းအေယတိုက်တာရှင်မြင့်ယတနာစရှိတဲ့ခန္ဓာကိုယ်ရဲ့အပြင်ဘာမှရှိတဲ့ပစ္စည်းဥစ္စာယတနာမှန်သမျှမလှူဘူးတာတခုမှမရှိဘူးတဲ့သေဝမင်းကြီးနေ့စဉ်နဲ့အမျှသိမ့်ပေါင်းများစွာအကုန်ကြခံပြီးတော့လှူနေတာလှူတင့်ကုန်ကြီးတွေဆောက်ပြီးတော့လှူနေတာအဲ့ဒါလိုလေယာကိုင်းကျော်အရာတိုက်တာဆင်မြင့်ယတနာစိတ်ရွှေအစရှိတဲ့အစပွဲတောက်ဝဲအဝတ်ထက်ဆိုတာပြောစရာမရှိတော့ဘူး သိနေချီပြီးတော့နေ့စဉ်နဲ့လှူးနေတော့တနေ့ဖះလောင်းတော်သီဝိမင်းကြီးစဉ်းစားတော်မူတယ်။ဩငါခန္ဓာကိုယ်ရဲ့အပြင်ဘက်မှာဖြစ်တဲ့ပစ္စည်းဥစ္စာတဏမှန်သမျှငါမလှူဘူးတာမရှိဘူးလှူဘူးတာကြီးပဲအကယ်၍များငါ့ခန္ဓာကိုယ်အစိတ်အပိုင်းမျက်စိအစရှိတဲ့ခန္ဓာကိုယ်အစိတ်အပိုင်းများကိုအလိုရှိလို့အလှခံပုဂ္ဂိုလ်များလာလှူခံမယ်ဆိုရင်ငါလှူမယ်လို့စိတ်ဆွတ်ဖြတ်တော်မူတယ် သေဘိမင်းကြီးကအဲ့ဒီလိုဆုံးဖြတ်တော်မူတာကိုတရားမင်းကြီးကသိတော့သေဘိမင်းကြီးကသူ့ဆုံးဖြတ်တော်မူတဲ့အတိုင်းတကယ်လက်တွေ့ဖြစ်နိုင်မဖြစ်နိုင်ငါသွားစုံစမ်းမှတော်မယ်ဆိုပြီးတော့တရားမင်းကြီးကမျက်စိတစ်ဖက်ကန်းတဲ့ပုံနာအသွင်ဟန်ဆောင်ပြီးတော့သေဘိမင်းကြီးထံမျက်စိအလှခံလာတဲ့သေမင်းမြန်ကျွန်ုပ်မှမျက်စိတစ်ဖက်သာရှိရတစ်ဖက် ကန်းနေတယ်။ဒါကြောင့်သင်မြင့်သင်မင်းကြီးရဲ့မျက်စိတစ်ဖက်ရှင်းတဲ့ကတစ်ဖက်ကိုလှူပါလို့တရားမင်းလာပြောတဲ့ခါကျတော့ဩငါရဲ့ဆန္ဒပြီးွားပြီပြီးဆုံးပြီဆိုတော့သီမင်းကြီးကဝမ်းမြဝမ်းသာရှိပြီးတော့နန်းတွင်းမှာရှိတဲ့ဓမ္မတော်ကြီးခေါ်ခိုင်းပြီးတော့ကဲငါဒီပုံနာကြီးတို့အတွက်ငါမျက်စိနှလုံးလုံးလှူမယ်ပြောတော့သင်မင်းကြီး မျက်လုံးဆိုတာဘယင်ဖြစ်တဲ့ပုဂ္ဂိုလ်ကမျက်လုံးရှိမှတင်တယ်ပါတယ်မျက်လုံးမရှိမှတင်တယ်ဘူးအခြားအခြားပစ္စည်းများလှူတော်မူပါဓမ္မတော်ကြီးရှုပ်မနေနဲ့ငါမျက်စိကိုငါမျက်လုံးထုတ်ပါပထမမျက်စင်ခါလိုက်တဲ့နဲ့တပြိုင်နဲ့မျက်လုံးကြီးကစူထွက်လာတယ်ပြင်ဖက်ကိုသင်္မင်းကြီးသိခါတော်မူပါမျက်စိကဒီတိုင်းဆိုရင်ပကတိဖြစ်နေပါသေးတယ်စဉ်းစားတော်မူပါဓမ္မတော်ကြီးအရှုံးနဲ့ မျက်စိထုတ်တာထုတ်ဆိုတော့ဒုတိယအပြိမ်စိတ်ခိုင်ခါကြတော့မျက်လုံးကြီးအောက်တွဲလက်ကြဆင်းသွားတယ်မျက်ကြိုးတွေတွဲလုံးကြမျက်မျက်လုံးနှလုံးသင်မင်းကြီးစဉ်းစားတော့မပါတတိယကြိမ်တောင်းပါမရဘူးဖြတ်တာဖြတ်ဆိုတော့အဲမျက်လုံးနှလုံးကိုမျက်ကြိုးဖြတ်ပြီးတော့သူ့လက်ဝါးပေါ်မှာတင်ခိုင်းပြီးတော့ဒီတရားမင်းကိုလှူတာပဲတတိအဲ့ဒီတရားတရားမျိုးကိုဘာလို့ခေါ်တယ် အာဂမနိယတဒါဖះလောင်ဆုထုပန်လာတဲ့အချိန်ကကလာစပြီးတော့ခိုင်မြဲတာတဒါမျိုးတဲ့အဒါအာဂမနိယတဒါလို့ခေါ်တယ်ရှိရှိသောဘဝတွေကလည်းပဲဒီလိုကုသိုလ်မျိုးသူလှူခဲ့ပြီးပြီဒီဘဝမှာလည်းပဲသူသူလှူလှူတန်းလို့တဲ့ဆန္ဒရှိလို့ဒီတရားတရားသူဖြစ်ပေါ်လာတာပဲမျက်လုံးအစုံလှူတာပါပဲကောင်းငင်မှာရှိတဲ့နက္ခတ္တရာကျဲတွေဟာနေသေးတယ် ဖရာလောင်းတော်ကြီးများမျက်လုံးတော်ကိုဖောက်ဖောက်ပြီးတော့ထုတ်ထုတ်ပြီးတော့လှူလာတဲ့ကုသိုလ်ကကောင်းကင်မှာရှိတဲ့နက္ခကျဲတရားတို့ထက်ဘင်းလျင်များပါသေးတယ်တဲ့ဘုန်းတို့ပိသဘဝတန်တရားကြီးရှိလျာဘုံစဉ်းစားဖို့ဒီတော့တထာတရားဆိုတာဟာအသိဉာဏ်ပညာနဲ့ရှင်သောရှင်တွဲပြီးတော့ဖြစ်မှအကျိုးရှိတဲ့နေရာမှာအသုံးဝင်အောင်လှူမှအကျိုးကလည်းရှိတယ်ကြည့်တယ်နော်အကျိုးကလည်းများတယ်နော် အသုံးရှိတဲ့နေရာမှာအသုံးဝင်တဲ့ဟာကိုလှူဒန်းမှလည်းပဲအကျိုးလည်းရှိတယ်အကျိုးလည်းများတယ်အသုံးမဝင်တဲ့နေရာမျိုးမှာသွားလို့ရင်လည်းပဲအကျိုးမများလာဘူးတရားတရားတော့ကုသိုလ်တော့ဖြစ်တာပေါ့ကုသိုလ်တော့ဖြစ်တယ်ဒါကြောင့်မို့လှူတဲ့လှူတဲ့ဆိုတာလည်းပဲအသိဉာဏ်နဲ့ရှင်တွဲပြီးတော့ဘလောက်လှူရင်ဒီနေရာမှာတစ်တော်တယ်ဘလောက်လှူရင်ဒီနေရာနဲ့အဆင်ပြေတယ်ဒါစဉ်းစားရတယ်သူလည်းပုဂ္ဂိုလ်ကလည်းပဲမိမိတစ်တော်တို့ချစ်ချင်းပြီးတော့ လိုအပ်တဲ့နေရာမှာလိုအပ်သလောက်သာလှူသွားရတယ်မလိုအပ်ဘဲနဲ့လှူရင်လည်းပဲအာလို့ပုံပြီးနေပဲဆိုရင်ဘာမှတန်ဖို့မရှိဘူးတန်ဖို့မရှိဘူးလူတရားဆုံးတယ်ဆိုရင်လူတရားနဲ့သိလျော်တဲ့စာဝယ်သောဝယ်ထမင်းဟင်းမြောက်ကိုချက်ပြုတ်ပြီးတော့လှူဒန်းရင်တော်တယ်လူ200စားသတ်လူရင်လူ100စားတွေအလကအချင်းကြီးဖြစ်သွားတယ်ဒါမျိုးဆိုလိုတယ်ဒါရမို့တကယ်လိုအပ်တဲ့နေရာမှာတကယ်အသုတ်တက်တဲ့နေရာမှာ ဖြစ်နိုင်တဲ့နေရာမျိုးမှာသာလင်အထူးဒါနကုသိုလ်ဆိုတာထူရတယ်အကျိုးများတယ်အကျိုးလည်းရှိတယ်အဲ့တော့ဖះလုံးတော်မြန်ကြီးမျက်လုံးအစုံကန်းနေတော့ငါထိနှန်းစည်းစိမ်ကိုငါဆောက်လောက်မယ်နိုင်ငံတော်ကိုနိုင်ငံကိုပြင်ညာပြီးတော့ထိနှန်းကိုဆောက်လောက်ပြီးတော့မင်းဥယျာဉ်ထမှာသွားပြီးတော့အလုံးပြည့်ဖြစ်တဲ့ပုဂ္ဂိုလ်တူနဲ့သွားပြီးတော့နေတာပါပဲဖះလုံးတော်ရဲ့တရားတရားက အင်မတန်ကြည်ကျယ်လွန်းအကြည့်ရတော့ကြမဟုတ်သူမတူတဲ့ကုသိုလ်ကအကျုပ်ပေးလာတဲ့အခါမှာထုတ်လိုက်တဲ့မျက်လုံးနှလုံးဟာအသိပြန်ထွက်လာတယ်ပြန်ပေါ်လာတယ်တာမန်စဉ်းစားမယ်ဆိုရင်ဒီမျက်လုံးကပြန်ပြီးတော့ဖြစ်ပေါ်လာမှာမဟုတ်ဘူးဒါပေမဲ့သူ့ရဲ့တရားတရားနဲ့အကြောင်းနဲ့အကျုပ်နှစ်ခုဆက်ဆက်ပြီးတော့သိရတယ်အကျိုးအကြောင်းဆိုတာဟာအကျိုးတရားဆိုတာအကြောင်းကိရင်မဖြစ်တတ်ဘူးအကြောင်းရှိမှ အကျိုးဆိုတာရှိတယ် အကြောင်းထူးရင်အကျိုးလည်းထူးတယ်အကြောင်းကထက်မြက်ရင်အကျိုးကလည်းထက်မြက်တယ်သူမျက်လုံးနှလုံးဟာပြန်ပေါ်လာတယ်ငကုံမျက်လုံးတိတ်ဖြစ်ပေါ်လာတယ်ဖះလောင်းတော်မှာသူမိကြီးမှာဟုတ်ပါမလားဆိုတော့မျက်လုံးလှူဒန်းနိုင်တဲ့တထာတရားကိုကြည့်သူ့အကြောင်းနဲ့အကျိုးဟာဆက်စပ်တယ်လေယောလဲလေယောညီတယ်ဒါလှူတာနော်မျက်လုံးအစိုးပြန်ပေါ်လာတယ်တဲ့သူကကမ္မဝါစရာကုသိုလ်ကံပဲဒါ ဒါနကုသိုလ်ကံပဲခုဉာဏ်နဲ့ရှင်တွဲပြီးတော့တူတန်းတဲ့တရားတရားပဲဒါဒါနကုသိုလ်ဒါကိုဒါနဥပပါရမီလို့ခေါ်တယ်ဒါနဥပပါရမီဆိုတာခြေလက်နားနှာမျက်လုံးအစရှိတဲ့ပစ္စည်းတွေကိုအလှကံပုဂ္ဂိုလ်များအကျိုးရှိမဲ့ဆိုရင်လှူလိုက်တဲ့ဟာလက်ဖြားပြီးလှူရင်အကျိုးရှိမယ်ခြေတော့ဖြားပြီးတော့လှူရင်ကျိုးရှိမယ်မျက်လုံးကိုဖောက်ပြီးတော့တွင်းအကျိုးရှိမယ်အဲဒါလိုအင်္ဂါအစိတ်ပိုက်ကိုဖြတ်တောက်ထုတ်ပြီးတော့ လှူဒန်းနိုင်တဲ့ဒါနမျိုးကိုဒါနဥပပါရမီလေရိုးရိုးဒါနထက်အဆင့်မြင့်တဲ့ဒါနမျိုးလာယာကိုင်ကျွန်းစေရွှေယတနာအရာတိုက်တာဘောအထက်စပွဲတော့ပွဲလှူတာကတော့ဖြင့်ရိုးရိုးဒါနပါရမီအစပဲရှိသေးတယ်ရိုးရိုးဒါနပါရမီကိုအင်္ဂါကိုဖြန့်တောက်ပြီးတော့ထုတ်ပြီးတော့လှူတဲ့ဒါနမျိုးကြတော့ဒါနဥပပါရမီအစစ်မြင့်သွားပြီကိုအသက်ကိုဘေးလင်အသက်ဆော့ပြီးတော့လှူတဲ့ ဒါနာမျိုးကြတော့ဓနပရမထပါရမီလို့ခေါ်တဲ့စံပေယနဂါမင်းကြီးစဉ်းစားကြည့်ဖះလောင်းတော်စံပေယနဂါဖြစ်စဉ်ကာလတုန်းကနဂါပိကနေလူပြည်မှာလာပြီးတော့ဥပိုသရင်သီတာဆောက်တည်တယ်စံပေယနဂါမင်းကသူစဉ်းစားတယ်ငါလူပြည်သွားပြီးတော့ဥပုသ်ဆောက်တည်မယ်အကယ်၍ရန်သူများနဲ့တွေ့တဲ့အခါမှာငါအသက်ကိုပင်လေငါဆော့ဖောက်ပြီးတော့ငါဥပုသ်တိလောက်ကိုငါဆောက်တည်မယ် တစ်ဖက်ရန်သူပေါ်မှာငါဘယ်တော့မှဒေါသအာဃာတမထားဘူးအဲ့ဒါဆုတ်ဖြန်ပြီးတော့ငကပြလာပြီးတော့လူပြည်မှာတော်ထဲမှာတောင်ဘိုးကြီးတစ်ခုမှာရစ်ပခွေးပြီးတော့ဖျားလုံးတော်မြတ်စံပြငကမင်းဥပုသ္သတိနေတာသွားရင်လာရင်နဲ့အလံဘယ်သမားရသွားပြီးတော့တွေးတော့ဖះအလောင်းတော်ကြီးကိုတခါလှန်နေနဲ့ထိုးဒီကျင်နေနဲ့ထိုးကျူးနေနဲ့ဖြီးပြီးတော့လောက်တာ ကယ်၍သာဖျားလောင်းတော်တံပြန်နှကမ်းပြီးအမျက်ထွက်မဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေမုံမုံညက်ကြေပြီးတော့ပြေသွားမှာဒါမဲ့သူ့ခန္ဓာကိုယ်သူကအသက်ဆုံးပြီးတော့သူဥပုသတင်းတိလာဆက်တည့်ရတော့ကြာမို့ရန်သူဖြစ်တဲ့ပုဂ္ဂိုလ်တွေကသူ့ကိုတကင်းနေနဲ့ထိုးလှန်နေနဲ့ထိုးပြီးတော့ဖန်ရတော့လဲပဲသူဘာမှဒေါသမထွေဘူးသူ့ခန္ဓာကိုယ်ကြီးတော့တခါတွယ်လောင်ချပြီးတော့ကျွနေပြီးတဘုံနဲ့ထမ်းပြီးမြကြီးပေါ်မှာတရော့တရော့ပါပြီးတော့သွားတာသူဘာမှမဖြစ်ဒေါသမထားဘူးသူ့အသက်ကိုသူစော့ဖွက်ပြီးတော့သူ ဥပုသ်နဲ့တိတာဆက်ကြည့်တာကိုအဲ့ဒါတွေကဒါနပါရမတ္ထပါရမီသီလပါရမတ္ထပါရမီတွေလို့ခေါ်ရတယ်။အဲ့တော့ခုတရားနာတွေကပုဂ္ဂိုလ်ကိုကိုယ်ကိုစဉ်းစားရတယ်။စဉ်းစားတတ်အောင်လည်းပဲသူဒီတရားဟောပြတယ်။မိမိတို့မှာဖြစ်တဲ့တရားတရားဟာအစအတန်ဘလောက်ဖြစ်စင်မြင်တယ်။ဉာဏ်ရှင်ပြီးတရားတရားတွေဖြစ်သလားဉာဏ်မရှင်ပဲနဲ့ဖြစ်သလားဉာဏ်ရှင်ပြီးဖြစ်တဲ့တရားတရားတွေလည်းပဲဘလောက်အတိုင်းတာထိမိမိဟာဖြစ်ခဲ့ဘူးသလဲအဲ့ဒါလေးတွေ တင်စားပြီးတော့ကုသကမှုပြုရတယ်အဲ့ဒါကုသကမှုပြုရင်ပြုအလွန်ရတယ်ဒါကြောင့်မို့သရတရားဆိုတာခုနဥပမာပေးသွားပြီးပြီမနှောမယဗရမယလုံးကြီးကိုနောက်ပြုနေတဲ့ရေကန်ထိုက်ခလိုက်တဲ့အခါမှာရေအနောက်ကြီးတွေဟာအနယ်တွေဟာအောက်ကိုထိုင်းပြီးတော့ရေရေကြီးပြီးဖြစ်ပေါ်လာတဲ့ကဲ့သို့ပဲတဲ့တကယ်တမ်းကြီးညိုလိမ့်မြန်တဲ့သရတရား ရှိလာတဲ့အခါမှာမိမိကတဏ္ဍာမှာရှိတဲ့လောဘဒေါသမောဟအစကိလေသာတရားတွေအ ਨੇ ထိုင်သွားတယ်သဒ္ဓတရားပေါ်မှာပဲဘုရားတရားတန်ခါရတဲ့ယတနာသုံးပါးပေါ်မှာပဲကြီးညိုတဲ့သဒ္ဓတရားတွေအစဉ်ဖြစ်ပြီးတော့နေတယ်သဒ္ဓတရားလက္ခဏာသဘောတရားအဲ့ဒါလေးလိုလည်းအတူယူပြီးတော့ဖြစ်အောင်လည်းပဲကြိုးစားဖို့ပေါ့ဒါကြောင့်မို့ဘုရားလောင်းတော်မြတ်ကြီးများဖြတ်စုပန်တော်မူတဲ့အချိန်ကစပြီးတော့သမ္မာသမ္ဗုဒ္ဓဘုရားဖြစ်တော်မူတဲ့အထိဒိဋ္ဌံလာတဲ့သဒ္ဓတရား လုံးဝမပျက်စီးနဲ့အောင်ယတနာသုံးပါးပေါ်မှာကြီးညိုတဲ့တရားတရားကိုအာဂမနိယတရားလို့ခေါ်တယ်အရိယာပုဂ္ဂိုလ်များသောတာပန်ဆာရှိတဲ့အရိယာပုဂ္ဂိုလ်များသောတာပန်ဖြစ်တဲ့ခေကစပြီးတော့ယတနာသုံးပါးပေါ်မှာမတုံမလို့သက်ဝင်ယုံကြည်ဘဝသံတရားတစ်လျှောက်မှာလည်းပဲလုံးဝသီလမပျက်စီးဘဲနဲ့နိဗ္ဗာန်ရတဲ့ကာလတိခိုင်မြင့်တဲ့တရားတရားကိုကြတော့အဓိကမတရားလို့ခေါ်တယ်အရိယာမှာမှာဖြစ်တဲ့တရားမျိုး ဉာဏ်ရှင်ပြီးတော့မတုံမလုံသက်ဝေယုတ်ကြည်တဲ့ပုထုဇဉ်မျိုးမှာဖြစ်တဲ့တရားများကြတော့ဩကပနာတရားယတနာသုံးပါးပေါ်မှာမတုံမလုံသက်ဝေယုတ်ကြည်တဲ့ပုထုဇဉ်တော့ပုထုဇဉ်ပေါ့တခြားတာသမီးကြီးများလို့တဲ့ဘယ်တော့မှမပြည့်ဘူးတပည့်ကနေပြီးတော့အဲဘယ်ပုဂ္ဂိုလ်ကြီးညူပဲမရှိဘူးလူတန်းဖို့မကောင်းဘူးစသည်ဘယ်တော့ပဲလာဖြက်လာဖြက်သူကဘရောမှမပြည့်ဘူးကြီးညူမြဲကြီးနေတဲ့ပုထုဇဉ်နဲ့ပုဂ္ဂိုလ်ကြီးအဲ့ဒါကိုဩကပနာတရားလို့ခေါ်တယ်ဉာဏ်မပါဘဲနဲ့သံမှန်ကြီးညူတဲ့တရားကြတော့ပါသဒ္ဓသဒ္ဓလို့ခေါ်တယ် ဩကဘာနာတတအတိဆစ်ရောက်တဲ့တရားများမှာနိဗ္ဗာန်ကိုကြည်စုပြုတယ်ပါတတတတအစစ်မှာကတော့နိဗ္ဗာန်ကိုကြည်စုမပြုဘူးလူချမ်းသာနတ်ချမ်းသာလောကီကျိုးကိုတော့သူကကြည်စုပြုတယ်ဉာဏ်မပါလို့လောကီအကျိုးလောက်ပဲကြည်စုပြုတယ်ဉာဏ်ပါတဲ့ဩကဘာနာတတများကျတော့နိဗ္ဗာန်ကိုကြည်စုပြုတယ်တရား၄မျိုးဖရာအလုံးတော်ကြီးများသီဝီမင်းကြီးများပြုသွားတဲ့ဒါနကုသိုလ်မျိုးစံပိယနဂါမိကြီးများဖြစ်တည်သွားဖြစ်တည်ထားတဲ့သီလကုသိုလ်မျိုးမမှီစေကမူ မိမိအသိဉာဏ်ရှင်ပြီးတော့ဩသီလဆိုတာဒီလောက်ကြီးလိုအပ်ပါသလားလို့သဘောပေါက်နားလည်ပြီးတော့ကိုယ်သီလကိုစင်ကြယ်တစ်ထက်စင်ကြယ်အောင်တရှိတစ်ထက်တရှိအောင်သီလဆန့်ကျင်ဖို့လိုပါတယ်အဲဒါနသီလနဲ့ဆက်စားသောတရားကိုလည်းဟောပြီးပြီတတိပဒံဘဝနာတရားကိုလည်းပဲမိမိတို့အထုနေကြအတိုင်းပဲအဲနေမွန်လွယ်သမင်းစားပြီးရှင်လည်းပဲအထုရဖို့ပါပဲကိုပြုတဲ့ဒါနသီလဘဝနာကုသိုလ်ကံသီလလင်း ကိုယ်သေရနောက်ရခါမှာသေတဲ့အခါမှာကိုယ်နောက်ဆုံးပါတဲ့ကုသိုလ်ဒါမဲ့အကျိုးတရားတွေပဲကိုယ်မှာရှိတဲ့အသက်ရှိသက်မဲ့ပြည့်စုံဥစ္စာယတနာတွေကကိုယ်စော့ခွာပြီးတော့သွားရမှာအမှန်ပဲဘာတစ်ခုမှကိုယ်အကူကြီးပေးမှာလည်းဘာမှမဟုတ်ဘူးမိမိပြုထားတဲ့ကုသိုလ်ကံသေးသာလင်ငါအတွက်ရိခါထုတ်ကြီးပဲငါ၏အကိုရမိခိုရကုကိုရတရားဟာဒါနသီလဘောနာကုသိုလ်ကံတွေပဲလို့မိမိပြုထားတဲ့ကုသိုလ်ကံတွေပေါ်မှာအသီးသီးညာနဲ့ရှင်တွဲ၍မိမိပြုသမျှဒါနသီလဘောနာစရှိတဲ့ကုသိုလ်ကောင်းမှုတရားတို့ကြောင့် ။အိုရင်ကိယံဖြစ်သောနိဗ္ဗာန်၊နာရင်ကိယံဖြစ်သောနိဗ္ဗာန်၊သိရင်ကိယံဖြစ်သောနိဗ္ဗာန်တရားတော်များကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုညီရွေ့ဝမ်းမြောက်ဝမ်းသာလှူဒါန်းနိုင်ကြပါစေကုန်သတည်း။